အခန်းကြီး34အငယ်1မှ30တဖန်အေလိဟုဆက်၍မွဲ့ဆိုသည်ကအကြမ်းမြင်များသောပညာရှိတို့ငါစကားကို နားထောင်နာယူကြလော့ကတွင်သည်အစာကိုမြည်ဆန်းတဲ့ကဲ့သို့ နားသည်စကားကိုစုံစမ်းတတ်၏ငါတို့သည်ကို အဖို့လို့ငါစီ၍တရားသဖြင့်စီရင်ကြကုန်အံကောင်းသောအရာကို ကိုယ်တိုင်အားဖြင့်တိမှတ်ကြကုန်အံယောဘကငါဖြောက်မှတ်၏ ဘုရားသခင်သည်ငါ့ကိုအမှုရှုံးစေတော်မူ၏။ငါသည်ကိုယ်အကျိုးကိုပျက်စီးစေခြင်းငှာမှုသာပြောရမည်လော။ငါမပြစ်မှားတော်လဲမပြောက်နိုင်သောအနာရောဂါဆွဲပါသည်တကားဟုဆိုမိပြီ။ယောဘနှင့်တူသောသူဇုံတယောက်ရှိလိမ့်မည်လော။ရေကိုတောက်တကဲ့သို့ကဲ့ရဲ့ခြင်းကိုမျိုးတတ်၏။မတရားသဖြင့်ကျင့်သောသူတို့နှင့်ပေါင်းဖော်၍လူဆိုးတို့နှင့်တွာလာတတ်၏။လူသည်ဘုရားသခင်၌မွေ့လျော်၍အကျိုးမရှိဟု ယောဘသည်ဆိုမိပြီတို့ဖြစ်၍ညံကောင်းသောသူတို့ငါစကားကိုနားထောင်ကြလော့ဒုစရိုက်သည်ဘုရားသခင်နှင့်၎င်းအပြစ်သည်အနန္တတကုရှင်နှင့်၎င်းဝေးပါစေအငယ်7မှ20လူပြုသော အမှု၏အကျိုးအဖြစ်ကို ပေးတော်မူမည်လူတိုင်းကိုကျင့်သောအကျင့်နှင့် အထိုက်အလျောက်ခံစေတော်မူမည်အကယ်စင်စစ်ဘုရားသခင်သည်ဒုစရိုက်ကို ပြုတော်မမူ နန္ဒတကုရှင်သည် မတရားသဖြင့်စီရင်တော်မမူ။မြေကြီးကိုဘုရားသခင်၌အဘယ်သူအပ်သနည်း။လောကဓာတ်လုံးကိုအဘယ်သူစီရင်ပြုပြင်သနည်း။ဘုရားသခင်သည် လူကိုအလိုတော်မရှိ၍၊လူ၏အသက်ဝိညာဉ်ကို ရုပ်သိမ်းတော်မူလျှင်၊ခပ်သိမ်းသော လူသတ္တဝါတို့သည်ချက်ခြင်းသေပျောက်၍၊မြေမှုန့်သို့တဖန်ရောက်ရကြလိမ့်မည်။ ယခုမှတင်သည်ဉာဏ်ရှိသည်ဖြစ်၍ဆင်ခြင်အောင်လောငါစကားတန်ကို နားထောင်အောင်လောတရားကိုမုံသောသူသည်အစိုးရရမည်လောတရားသဖြင့်စီရင်၍တကိုးကြီးသောသူကိုအပြစ် တင်တင်သလောတင်သည်လူဆိုးဖြစ်၏ဟု ရှင်ဘရင်ကို၎င်းတင်တို့သည်အာရမလူဖြစ်ကြ၏ဟုမင်းတို့ကို၎င်းဆိုတင်သလောထိုမြမကား မင်းတို့၏မျက်နာကိုထောက်တော်မမူဆင်းရဲသောသူကို အာနာသည်ထက်ရတတ်သောသူကိုသာ၍အာနာတော်မမူသောဘုရားသခင်ကိုမဆိုသင့်သည်မဟုတ်လောဘုရားသခင်သည်ခတ်သိမ်းသောတရဝါတို့ကိုဖန်ဆင်းတော်မူပြီးတခဏချင်းတွင်တရဝါတို့သည်တေတက်ကြ၏တန်းကုန်အချိန်၌လူမျိုးတစ်စုံတစ်မျိုး တုန်လှုပ်ကွယ်ပြောက်၍အာကြီးသောသူတော်လည်းအဘယ်သူမျှမပြုတ်ဘဲ သုတ်တင်ပယ်ရှင်းခြင်းသို့ရောက်တတ်၏အငယ်21မှ30အကြောင်းမူကားလူတွားရာလမ်းတို့ကိုဖျားသခင်ကြည့်ရှု၍လူချေရာရှိသမျှတို့ကို မြင်တော်မူ၏မတရားသဖြင့်ကျင့်သောသူ၏ပုံဆောင်ရာမှောင်မိုက်တေမင်းအရေးဆုံးတစ်ခုမျှမရှိဖျားသခင်ရှိတော်၌လူသည်တရားတွေ့သောအခါအထက်ထက်စစ်ကြောတော်မူเสียအကြောင်းမရှိ အားကြီးသောသူတို့ကိုပင် မစစ်ကြောဘဲချိုးဖျက်၍သူတို့အရာ၌အခြားသောသူကိုခန့်ထားတော်မူ၏တို့ဖြစ်၍သူတို့ပြုသည်မြတ်ကိုတည်တော်မူသည်ဖြင့်ညမှောင်မိုက်ကိုရောက်စေ၍ဖြစ်စည်းတော်မူ၏သူတို့အပြစ်ကြောင့်ပရိသတ်ရှေ့မှဒဏ်ခတ်တော်မူ၏အကြောင်းမူကားသူတို့သည်ဘုရားသခင်ကိုညင်းပယ်ကြ၏ပြုတော်မူသော အမှုတို့ကို အလင်းမစင်ကြင်ကြ ထိုတို့ပြုသောကြောင့်ဆင်းရဲသားငိုကြွေးတံသည်ရှေ့တော်သို့တက်၍ညှင်းဆဲခံရသော သူ၏ငိုကြွေးတံကိုကြားတော်မူရ၏ဘုရားသခင်သည် ချမ်းသာပေးတော်မူလျင်အဘယ်သူနှောက်ရှက်နိုင်သနည်းမျက်နှာလွှဲတော်မူလျင်လူတစ်မျိုးလုံးဖြစ်စေတယောက်ကြီးဖြစ်စေအဘယ်သူသည်မျက်နှာတော်ကိုဖူးမြင်နိုင်သနည်းထိုတို့ဆင်းရဲသားတို့ကိုမမှားယွင်းစေမိအကြောင်းအာဓမမင်းတို့ကိုနှိမ့်ချတော်မူ၏ အငယ်31မှ39အကျွန်ုပ်သည် ဆုံးမတော်မူခြင်းကိုခံရပါပြီနောက်တဖန်မပြစ်မှားပါ အကျွန်ုပ်နားမလဲသောအရာကိုတွင်တင်တော်မူပါဒုစရိုက်ကိုပြုမိသည်ဖြစ်၍နောက်တဖန်မပြုဘဲနေပါမည်ဟုဘုရားသခင်အားလျှောက်တင်သည်မဟုတ်လောတင်သည်ညင်းပယ်သည် ဖြစ်စေရွေးယူသည် ဖြစ်စေတင်ဤအလိုတို့သာဘုရားသခင်လက်၍ အလိုတော်သို့မလိုက်ဘဲအကျိုးအဖြစ်ကိုပေးတော်မူရမည်လောတို့ဖြစ်လျင် နားလေသည့်အတိုင်းပြောပါဉာဏ်ကောင်းသောသူတို့သည်စကားပြောပါစေပညာရှိသောသူတို့သည်ငါစကားကို နားထောင်ပါစေယောဘသည်နားမလဲဘဲပြောမိပြီသူပြောသောစကားသည်ပညာစကားမဟုတ်ယောဘသည် မတရားသောသူကဲ့သို့ပြန်ပြောတတ်သောကြောင့်အဆုံးတိုင်အောင်စုံစမ်းစေခြင်းငှာငါအလိုရှိ၏ ဒုစရိုက်ကိုပြုသည်သာမက၊ပုန်ကန်သောအပြစ်ရှိသေး၏။ငါတို့တွင်အောင်ပွဲကိုခံ၍ဘုရားသခင်ကိုပြစ်မှားသောစကားနှင့်များစွာပြောတတ်သည်ဟုမြွက်ဆို၏။